16နာရီတို့သည်ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့အမှတ်တည်းမလောအောင်စူဆိုင်ပြီးသိအောင်ရှုမပေးပါဒီယနေ့ ကိတုဣတတိအပိတယတော်မသိတဲ့တရားငါပါအသက်ရှိလမ်းမီတူလမ်းမီကိုမသိတဲ့တပံ ပံယောကနဲ့သေရတာမသိကတပံသေပြေနာပေတောက်တံမြောင်နာရတာလေမသိနိုင်သေရတာမသိဘူးလားဘယ်နေပေရသေရတာလေမသိနိုင် သေပြေနောက်ဘေဘုံဘေဘဝရောက်တာလဲမသိနိုင်မသိငါဘသိတဘတရားရှာသိအောင်ရှာဘတရားအထောက်အစာကတံဝိကဖြစ်အောင် သံဝေကဖြစ်မှသမာဓိဖြစ်ရလွယ်တယ်သေဖို့နီလေအရေးကြီးလေပဲအရေးကြီးဆုံးကခန္ဓာကိုယ်လောက်ကျွေးဖို့မဟုတ်ခန္ဓာကိုယ်သုံးချပြီးဝိပဿနာ ရှုံမှဖို့ပဲတရားဝင်အထောက်အစာကသတိထားဖို့အချက်တရားဝင်အထောက်အစာကကိုကြည်သီလစင်ကြအောင်စောက်ထိန်မသီလသမာဓိပညာဟုသော မဲခင်ရှိပါတွင်ပထမအရေးကြီးဆုံးဖြစ်သည့်အချက်ဟုတ်ဆိုသောသီလကိုဖြည့်ကြည်ရရောက်သည်သီလမစင်ကြယ်လျင်သမာဓိတည်ဖို့မရနိုင်သီလစင်ကြယ်မှသမာဓိတည်၍ ဝိပဿနာဉာဏ်ဖြစ်လာမှတရားထုတရားမြတ်ရနိုင်ပါသည်သီလလုံးကြောင့်ယင်ပုထုစဉ်ဖြစ်ပေမဲ့အာရိယာနဲ့သူပါတဲ့အပဲမရောက်နိုင်သီလလုံးကြောင့်အောင်ဝိပဿနာဆိုတာပေါ်ခိုက်ပေါ်ခိုက် ရှုပ်ပါမသီလလုံးချုံရင်သမာဓိဖြစ်လာမယ်သမာဓိဖြစ်လာရင်ပိဋိဒုက္ခဖြစ်လာဘောယောနာတို့ရဲ့သဘောထိုးထွေးမြင်သိလာမယ်မဆောက်ယောက်ကြောင့်တရားရာကြံဂုံချောက်ဖြံ ကိစ္စမမြစကနေစီအိနိမကြည်ကိုတီပြောစီဆုံးမလွယ်ကြောင်းမိုက်ကောင်းရှိစေတရားရည်အပိကုံ၆သွေ6နာရီခွဲပြီးမှတ်ပြီ ဤအခါခွေကြည်ထေမကျိုးစားအထောက်ယူနိုင်ပါလျင်ဖို့တန်ဆုံးဖြစ်သောမေဖို့နိဗ္ဗာန်ကိုရနိုင်သောကြောက်ပေသည်ကိုယ်တိုင်တွေ့မြင်နိုင်သည့်ချက်ချင်းအကျိုးပေးတတ်သည့်ကိုယ်တိုင်ကိုယ်ပိုင်ဉာဏ်ဖြင့်ဆုံးဖြတ်နိုင်ပါပြီလော ယံရှင်ဟောတော်မူတဲ့တရားတော်ဆိုနာသိလေအကျိုးချိလေပဲနေနေသိရင်နေနေအကျိုးရှိတယ်များများသိရင်များများအကျိုးရှိတယ်အပြည့်အစုံအောင်အထောက်ရင်ပြည့်စုံအောင် သိရမေတကြောင့်သိသည်ထသိအောင်ကျိုးစားအထောက်ရမေတေတကြောင့်တောကုဆရာတော်ဖရာကြီးကတရားရှာပူရတာနိမသိခင်ကတရားရှာမိခဲရတာကို ရာကောင်းမတွေ့လို့စငန်းနှစ်ပတ်လုံးဟာယခုတမနဲ့လောက်ရှုံမှရတယ်လို့အမရှိလေးခဲလေးဤယခုတတိလည်းမပေးလာကြည်မဲ့ခင်သင်ဖို့လိုက်ပါနိုင်အောင်ဒီသတိပဋ္ဌာန်လည်းမမပေးကြောက်ကြနဲ့နော် သီသတိပဋ္ဌာန်လက်မရတဲ့လူဟာအမတန်ဖူးတန်တယ်နော်ဝိပဿနာမှနဲ့သိရပဲမလားဘူးနော်နာပြေလောက်တော့လွယ်လွယ်ကလေးသီခာနီမှသမတ်တဖူတောင်ရသွားနိုင်တယ် ဆိုရင်နေအထောက်ရင်ဒီဘဝတမတဖူရနိုင်တယ်တတိပဋ္ဌာမပါရင်ဘာဝနာမဖြစ်တတိပဋ္ဌာပါမဘာဝနာဖြစ်မယ်ကိုနနာဤသူပြီးမပေးပါ သေမင်းခေါ်လို့မအပ်လို့မရတရားရှာကောင်းအချိန်မနှောင်နဲ့တရားရကြောင်းအခွေကောင်းလောကမှာကျိုးမြတ်ကြည်ဆောင်အလောကဝိပဿနာလက်ငင်းချမ်းသာပြီး ကျမ်းမာလိုလျင်ဝိပါဒနာကြိုးစားကျုံမှကြပါဝိပါဒနာတကိုတိထအကျိုးတောကုဆရာတော်ဘုရားကြီးအသက်69နှစ်တရားထောက်ထားတဲ့တိထပြည့်စုပါအကျိုးဖြစ်ရဖို့ လက်တွေ့ကိုတွေ့မြင်နေရပါတယ်။ယုံယုံကြည်ကြည်နဲ့ကြိုးစားအထောက်နိုင်ကြပါစေ။နိကိလေသာနာမေတ္တတရိရံဘဒုက္ကန္တနာဟောတိသုတ္တနိဗ္ဗာတထပ္ပ၃ရငံကိ တာမရှိသောသူတို့အစီကောင်းသည်လေကောင်းမကောင်းသောအနာမဖြေဝါမပေါက်ပံညီညူမရှိသတိမမေချိန်နေသိကြမျက်လံကြော်စွဲမရှိပေနေသေလဲမတောက်တင်ပေါနာကင်းသည်ကျိုးရင်ဝိပဿနာတကူသည် တောကုဆရာတော်ဘုရားကြည်ဝိပဿနာမိုက်ခွန်းတော်တောကုရိုက်တံကိုယောက်ကိုနံကိုပညာနေမသိခဲလျင်ညအဖြင်းဆောင်ကိုယောက်ကိုနံကိုပညာနေကိုတိုင်သိမ့်မလူလိမ့်မပညာရှိဟုတ်ခေါ်သည်တတိထစဉ်စားကြပါကုန် သေခဏိမချမ်းသာယံကိုကြိုစီးပွားမရှာငါသေခဏိမနောင်တယံကိုကြိုစီးပွားရှာ၍သာသေခဏိမချမ်းသာယံအလိမ္မာသမ္မာရှိတိလူကောင်းလူတော်ဖြစ်အောင်ကြိုးစားအားထုတ် ယမေတေသမတောတကုမမတကဟကာယတိသမတောတွေ့ကိုမမတွေ့ကိလေသာယံသူကာယတိနိဗ္ဗာန်သွားရန်လန်းစင်မှကာယေကာယ అను ကာယဝေဒနာစိတ်တဓမ္မပေါ်ရာရှုမပံကာယေကာယ ानु ပါတိဝေဟရတိမိမိကိုမူရာဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းဟောက်တိုင်းမန်ဇောဗန္တလေးလေရှုမှ၍နေရမည် ဝေဒနာသူဝေဒနာနုပါတိဝေဟရတိမိမိကိုတွေ့၌ခံစားမှုဝေဒနာဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းဟောက်တိုင်းမှန်စွာဖန်တလေလေရှုမှ၍နေရမည်စိတ်တေစိတ်တနုပါတိဝေရတိမိမိကိုတွေ့၌ ကောင်းသောစိတ်မကောင်းသောစိတ်ကောင်းမကောင်းစိတ်ဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းဟောက်တိုင်းမှန်စွာအဖန်တလေလေရှုမှ၍နေရမည်ဓမ္မေသုဓမ္မနုပ္ပတိဝိဟာရတိတ်မိမ့်မိတ်ကိုတွင်၌သဘောတရားတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းဟောက်တိုင်းမှန်စွာအဖန်တလေလေ ရှုံမှ၍နေရမည်ဝန္ဒနာဤခွဲပြီးမှပေးပါခန္ဓာကိုယ်မှာပေါ်တိုင်းမပြရှုံမှနေလျင်ယောနနမျိုးအကြောင်းကြိုသိမည်မမြဲစင်းရဲ့ဉာဏ်တဲ့ပေါ်လွင်အနတ္တသိယနိဗ္ဗာန်ဝေ နောက်တသိပဌာန်၄ပါးကိုယ်နဲ့ဆရာရှုမတာကိုကာယနုပါဒနာတသိပဌာန်လို့ခေါ်ပါတယ်ဝေဒနာနဲ့ဆရာရှုမတာကိုဝေဒနာနုပါဒနာတသိပဌာန်လို့ခေါ်ပါသည် ဆိုင်နေစယရှုမတာကိုစိတ်တနုပသနာတတိပဌာန်လို့ခေါ်ပါသည်ဓမ္မနေစယရှုမတာကိုဓမ္မနုပသနာတတိပဌာန်လို့ခေါ်ပါသည် เอโกธัมโมเอโกตะคุธัมโมตยะตะคุသောတရား၄ပါးကိုရှုပ်ရင်နိဗ္ဗာန်ရောက်ကြောင်းဖြစ်ပါသည်မပေရှင်းနိုင်ထိုးပြီ တရားအထဆိုရခန္ဓာကိုယ်မှာပေါ်ခိုင်ရှက်ရှက်ခိုင်ရှုပ်တာသဘာဝကြဆုံးပဲဒါကြောင့်မြတ်စွာဘုရားကကိသံသောဝကိသမိတိပ္ပဇာနာတိသတိဖြင့်ဟောထားတဲ့အတိုင်း ရှုံးရခုတ်ရှုံးမှရမှာပဲဝိပဿနာဉာဏ်ဖြစ်ပေါ်စေရန်ပထမရေးကြည်ဆောင်ကနံပါတ်1ယုံကြည်မှုသတ္တတရားနံပါတ်2မမေ့မလျောသောမှရမှုတတိတရား နံပါတ်3မပြတ်ရှုမနိုင်အောင်ကြောက်ကြဆိုင်မှုဝိရိယတရားနံပါတ်4ယုသေးလေးသမုတ်သကိစ္စကာရဝတရား၄ပါးကိုအမြဲလက်ကမ်းထား၍အထောက်ကြည့်ကြရှုမှပွားများရမည်တရား ထောက်သူတော်ကောင်းစစ်ဖြစ်စေရန်လေနံပါတ်၄သီခံခြင်းခွန်အပလနံပါတ်၄မေတ္တာထားခြင်းခွန်အပလဣတရားနှစ်ပါးကိုအမြဲလက်ကင်သာ၍မွေမြူတည်တောင်ရမည်သူတော်ကောင်းအစစ်ဖြစ်နိုင်ပါသည် မှတ်ပေရှင်းနာရီခွဲပြီးတရားရာရဲ့အတော်ကြည်ကျေသောအဆုံးဖြင့်တင်းတင်းကြည်အထောက်မှရောက်နိုင်သိနိုင်ဆိုလို၏လောမြေလောကသာကြည်ကြည်ရေခံခံသတုရင်ကဝိရိယဇောမလျောနောက်မစောက်တံ တရားမရသမျှဤနေရာကမထသမတောတဟုစိတ်တကူပြည့်တုံမြင့်တင်ညွတ်ထားရမည်တရားအာထောက်ခြင်းကြောင့်ဖြစ်ပေါ်လာသောပင်ပန်းစင်ရဲ့ဟုသမျှကိုမမေမလျော့သောဇွဲလုံးလာဖြစ်စုစုဆိုင်ဆိုင်မှ၍ ပေဖြောက်ရမည်ဟုတ်ဆိုလို၏ခန္ဓာကိုယ်မှာဆင်းရဲဝေဒနာဖြစ်ပေါ်လာတဲ့အခါမှာခန္တီတရားသိခာနာကြော်လွန်ပါမှဓမ္မယသာချမ်းသာကိုခံစားနိုင်၏ သူချမ်းကောင်းမွန်တဲ့ဝိပဿနာတရားကို ကြိုးစားရှုမှတ်ကြသောကပရိဒေဝတွေအလုံးငြိမ်ဤမေဒုက္ခဟုသမျှလည်းချောင်းငြိမ်မေဇွဲနေအထောက်ရင်ဒီဘဝမှာဓမ္မတပူရနိုင်တဲ့အမတန်ကောင်းမွန်တဲ့တရားကို ကျိုးစာမကြစံပါကိုနာယီထိုးပြီးခန္ဓာကိုယ်မှာသတိကပြည်တော်မှမလို့အောင်လောက်မြေလောက်ကမိမ့်မိတ်အိမ်ဝန်ပိုက်ကိုစိတ်ဖြည့်စုဆိုင်ယူကြည့်နေပါ ဖောင်ကြွတာလာပိန်ကြသောတာကိုတွေ့ရလိမ့်မည်ဖောင်နာပိန်တာကိုစုစား၍ထင်ရှားတွေ့ရပါလိမ့်မည်တရားထူရနိုင်သည့်အခြေခံတရားငါးပါးယုံကြည်ကြမှာဖြောင့်စွာစိတ်ထား ကျိုးစသွင်းတွင်ဖြစ်ပြမြင့်ငါအိမရကြောင်ယခုလည်းငင်လောက်ရမယ်အလောက်ကငါဆွဲဆိုးတဲ့သက္ကရာတိတ်ထိတ်ကိုအရေတကြီးနဲ့ပဲသာပူလို့မနေဘူးလားတိတ်တိတ်သက္ကရာပဲသမလေးဝအပေလိုမြည် ဝိပါဒနာလောကမှာကိလေသာအညစ်ကြေးကိုစေကျော်သောက်တင်ပေးနိုင်မယ်။သကရာဒိဋ္ဌိကိုအမြင်ပြအောင်ပဲနှောက်ပေးနိုင်တဲ့တာလက်ငင်လောက်ရတဲ့အလောက်ကိုမှတ်ထားကြပါ။မပေကိုနာဤခွဲပြီး ခန္ဓာကိုယ်အိဝတယာကသေရှာတာညာဧဝတရားကသေရှောင်တတကြောင့်ရှိပညာရှိတုကခန္ဓာနဲ့မစပ်ပေတရားနဲ့ရှာစပ်လိုက်လို့မကြခဲ့တာကိုယ်လို့ဆုံးမတော်မူခဲ့တယ် မသိသူကြော်သွန်သိသူဖော်ဆမအိုမနမသိတဲ့ဝိမုတ်သိစေယတာနိဗ္ဗာန်တပါရကံသေမင်းမမြင်နိုင်တဲ့နေတိုင်းဤကဘယ်လိုလဲယုံနာဖြစ်ပြသိမြင်အောင်ဝိပဿနာကျူစာရှုမှတ်တဲ့နိဗ္ဗာန် ဝိပဿနာရှုမှရွေယုံနာဖြစ်ပြကိုတက္ကနာမြမြင်သိသွားချေလျင်ဤဘဝလူဖြစ်ကြုံနာလေပြီးနောင်ဘဝ၌လေစောင့်နေခြင်းမရှိတောကုဆရာတော်သည်စိတ်အောင်ပေါ်၏နှစ်သာရကိုကောင်းစွာသိနာလေ ထပ်ပြီးဖြစ်၏မိမိသိနာလေသလိုယောဂီအပေါင်းတို့အားလည်းသိစေရန်လို၏တို့အတော့ကြောင့်ယောဂီအပေါင်းတို့အားလည်းအောင်ပွဲခံနိုင်သည့်အထိတ်မလျောသောဆွေလုံးလာဖြစ်တရားကိုရှုမှတ်ကြရအမြင်မပြတ် တိုက်တွန်းနှုဆိုသောပြေထာသောစကားရှိပေ၏ကိုနာဤခွဲပြီးဖြစ်ပေါ်နေတာကိုသိခံပြီးခွန်အပလစိုက်ထထနဲ့တင်မှလိုက်ရင်နိုင်တော်မယ်ယခု တို့နေရသောဒုက္ခမပေစင်ရေဝုစင်ရေကြည်နဲ့နိုင်သာလျင်ပမြပြောမလာအောင်မကြည့်ကြကြောင်းစင်ရေဒီကိုလွတ်လူလျင်ယခုပေါ်နေတဲ့စင်ရေကလေးကိုတီးခံ၍အထောက်နိုင်ကြောင်း လောက်မြည်လောက်ကံအယိုးကြည်ကြည်အရေခံခံဆိုတဲ့သတ္တုရင်ကဝိရိယဇောနဲ့ကျိုးဆမ်းမှကြဟေမနိုင်ဘူးဆိုသောစကားကိုဘယ်တော့မှမပြောကြနဲ့နော်လူလောက်ရင်ပါမစုဖြစ်နိုင်တဲ့ဖောင်တဲ့ပိန်တဲ့ရှုံမှတိုင်း နိဗ္ဗာန်နဲ့တလှမ်းဤတော်ပြီလို့မှတ်ပါစေနာယီသူပြီတောကုဆရာတော်ဖရာကြီးနှလုံးသွင်းရှုမှတ်ပေါင်းသည်အလွန်မှတ်စရာကောင်းပါသည်နာကျင်ခံခက်သောဝေဒနာဆူပေါ်လာရင်စိတ်ဆူခြင်း စိတ်ပြခြင်းမဖြစ်ရပေဝွန်မြောက်ဝန်သာလက်ခံ၍ဝေဒနာကိုသိခံ၍ရှုမှရပါသည်နာကျင်သောသည်အယုံကိုလွန်ဆွဲဆွဲဆောင်နိုင်စွန့်စပ်သိရှိရာဝေဒနာရှုမှရသည်မှာဖောင်းပိုင်ကိုရှုမှရသည်တဲ့ ပိုင်ပိုင်နိုင်နိုင်ဆွဲဆွဲမြဲမြဲရှိ၏တောကုဆရာတော်ကယခုလိုဆင်းရဲဒုက္ခဝေဒနာတွေတွေ့တာပြီမှကြိုက်တယ်ပေါ်လေလေကြိုက်လေပဲပေါ်မြန်လေကြိုက်လေကောင်းလေပဲယခုတွေ့တာပြီခန္ဓာပြီငိုတာပြီနာ နောက်မခံထိတ်တော့မငိုထိတ်တော့ဘူးဖယံဟောထတာဒုက္ခသဘောစုတာဖော်ပြနေတာဘယ်လိုယခုတိခံနိုင်သာရင်နောက်ပဲလိုပေါ်ပေါ်အကုန်လုံးနိုင်သွားမယ်နိဗ္ဗာန် ချမ်းသာကိုရနိုင်တဲ့ဘဝမျိုးရနိုင်တဲ့အချိန်ခါမျိုးကိုတတိပဋ္ဌာဝိပဒနာတရားကိုကြိုကြိုဆန်းဆန်းအားထုတ်သိပါပေသည်မပေပန်၁၂နာရီထိုးပြီး ဒီကိုနှစ်တရတကိုငဲ့ကွယ်နေဖို့မသေးတရားသူတရားများများရရှိအောင်အာသဗုဒ္ဓသိပေတိဟုနှလုံးသွင်း၍ခြင်းသည်အင်္ဂရေစွန့်ရင်ထက်ကြောင့်တရားတဲ့ကြောင့်တပတ်ပင်ဖြစ်ပါသည် ဤကဲ့သို့ပြင်းထန်သောဆင်းရဲဒုက္ခဝေဒနာများနှင့်ပြင်းရည်ခြင်းငြီးငွေ့ခြင်းတို့ကိုလွန်မိုးလွန်မြောက်သောဝိပဿနာလုံလဝိရိယဖြင့်အထူးကြောက်ကြစား၍ရှုံးမှခြင်းသည်အန္တရာယ်စွန်အင်ထက်ကြောင့်တရားတက်ကြောင့်တပတ်ပင်ဖြစ်ပါသည် ရှုပ်စင်ပေါ်ယိုစင်ရဲ့မြို့လွန်မိုးနိုင်ရမည်ကိုနှင့်အသည်မငဲ့ကွယ်ရဆက်နိုင်ရမည်တရားရာရည်အတော်ကိုနှင့်အသည်မငဲ့ကွယ်ပဲသေးခြင်းသေးပါစေဆွဆွဆာဆာအာထောက်ရမည်ကိုယ်ထဲ၌မခံစားမှုဝေဒနာကိုသိခံပြီး ရှုံမှရမည်သီခံမှနိုင်ပါရမယ်နော်မပေစနနာဤခွဲပြီတရားရာရဲ့အတော်ခံဒီမေတ္တာများများသီခံနိုင်မှထိုက်တန်ယောဂီအာသနိရှိမှသိရင်မြည်ကြည် ရှင်ရေရွှေတိသဘောပိုက်ဓမ္မမတထောင်တကောင်ဘွာယောက်ျားအာဇာနီမိန်းမအာဇာနီရှိမမတိုင်မတိုင်ဓမ္မပဲလူတော်တဲ့စိတ်တကူမြည်တင်ပေးရမည် အဟောတဏတောက်မှလည်းဝေဒနာတစ်ခုကိုသိခံပိုင်နိုင်လျင်ကိစ္စပြည်မြောက်ကြောင်းကိုတရားမေအားဖယားဟောတော်မူ၏မပေတနာယီသူပြီမြတ်စွာဘုရားဟောတာနှင့်ညီသိခံမှနိဗ္ဗာန်ရမယ်ဆိုတာ တောကုဆရာတော်ပိထတဲ့နီနဲ့ကိုက်နေပါသည်ကြာရှိစွာထိုင်မှသီခာနိုင်မှသမာဓိဖြစ်လွယ်တယ်သမာဓိဖြစ်မှဝိပဿနာဉာဏ်ဖြစ်လာမယ်ဝိပဿနာဉာဏ်ဖြစ်လာမှယုံနာဖြစ်ပြသဘောတွေလည်းမြင်သိလာမယ် လေတိဆရာတော်လည်းအရေးကြီးဆုံးခံတိဟုသောသီခံခြင်းမာတိဖြစ်စေမန္တိဖြစ်စေကမ္မထံလောက်ခန္တီတရားသီခံသူများရှုံးပေတာပဲခန္တီတရားကမင်္ဂလာတရားတမျိုးဖြစ်၏သာသနာတော်ကရေးကြည်ဆုံးခန္တီတရားသီခံနိုင်မှ ဣရိယာပုတ်ခိုင်မြဲမသမာတိညစ်တလာမည်စည်းခံခြင်းသည်ယောနိသောမနသက္ကရနှလုံးသွင်းမုတ်မှန်ကံခြင်းဖြစ်၏ပြည့်စုပံတဲ့တဲ့လေရှုမှန်၏ဒီဝေဒနာဆိုးတွေကိုသီခံကြောလွန်နိုင်ပြီး ဣရိယာပုတ်ရှိရှိရှုံမှနိုင်သည့်အခါသမတိကောင်းလာသည်သမတိကောင်းလာတော်ယုံနာဖြစ်ပြက်ကိုမြင်သိနေ၏အနေစဒုက္ခအနတ္တလက္ခဏာတွေထင်ရှားလာဒေတာဟာယုံနာဖြစ်ပြက်မှာညာသဝင်ပြိဝိပဒနာညာစဉ်တွေ ဖြစ်နေတာပဲမပေတနာဤသူပြီတရားရှုမယံစန္ဒပြင်လာလေးလေးဖြစ်တည်တော်မနမယကြိုးစားအထောက်နိုင်လေတော့၏ ဝိပဿနာရှုမှတ်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်သို့ဥတည်နေတဲ့တကြောင်တည်သောမဲ့လမ်းမကြီးပေါ်မှလံလျောက်နေတာပဲလျောက်သွားလို့ရှိဝိပဿနာဉာဏ်မြတ်သစီပြည်သစီမြည်တယ်လာပြီလိမ့်မည် ပေတနယီခွဲပြီးခန္ဓာကိုယ်မထင်ရှားပေါ်လာတဲ့ကာယဝေဒနာစိတ်တဓမ္မသဘောတရားဟုသမျှကိုအမတိုင်ရှုံမြင်နိုင်အောင်ကြောက်ကြဆာရမည် ဒီလိုမပြမလျာမတိုင်သိရမည်ဒီလိုသိတိုင်သိတိုင်ကိလေသာမြိုင်လေတော့၏သဘောတရားတိုင်မှာကိလေသာငြိမ်အောင်ဒီလိုမှသိနေတာကိုဓမ္မနုပဒနာသတိပဋ္ဌာန်ဟုတ်ခေါ်သည် ယောဂီတို့တရားအထောက်ဆိုတာအကျင့်မှရမှာကဖောက်ပြန်တတ်တဲ့သဘောကယုတ်စိတ်တာနေတဲ့သဘောကနံယောက်နဲ့နံတို့ဟာမမြဲမတိမြဲကြခုနောအမြဲဖြစ်ပြီးပြည့်ပြည့်နေကြတာပဲ ဖြစ်ပေါ်နေတံမသတိစုစိုက်တည်ကြည်လာတာကဝိပဿနာကဏိကသမာဓိပဲတတိထဘုစကားတကုံကိုတော့ကြူတင်မှထားခြင်းနဲ့တရားလောက်မလောဘမဆိုးနဲ့ယောဂပြောင်းခြင်းတဲ့လောဘဆိုရင် တရားသက်နေသွားလိမ့်မယ်တရားသက်နေရင်ယောဂပြောက်ဖို့ကလည်းနောင်နေသွားလိမ့်မယ်ဝိပဿနာယုံကိုသာစူးစူးဆိုင်ဆိုင်မပန်ဖောင်းနေပိန်နေမှတ်နေရင်ကယောဂရဲ့ဝေဒနာအတင်ဖို့ လာလိမ့်မယ်ဧတိယခံဝေဒနာနုပဒနာရှုပ်တဲ့အနေနဲ့ယောဂမှာစုဝေးပြီးယောဂကိုညက်ညက်ကြည်သွားအောင်ခြေမုံပေးလိုက်မယ်ဝေဒနာပြောက်တဲ့အခါယောဂလည်းပြောက်သွားလိမ့်မယ်နော်မပေးနနာဤထိုးပြီး ခန္ဓာကိုယ်မှာအဲ့ဒလိုအမှမလိုအောင်မရင်မရင်နဲ့ကုသိုလ်အများရတဲ့ဝိပဿနာဉာဏ်လည်းတက်လာပြီယောဂလည်းသက်သက်သွားပါလိမ့်မယ်နောက်တစ်ချက်ကတော့ဝိပဿနာရှုမှတ်သူတို့အချင်းချင်းဝေဒနာ ပေါ်တာမတူကြဘူးချို့ကဝေဒနာပြင်းပြင်းထန်ထန်ပေါ်တယ်တချို့ကဝေဒနာဆိုးတွေလုံးဝမပေါ်ပဲချမ်းချမ်းသာသာနဲ့ရှုံမသွားနိုင်ကြတယ်ဒါကြောင့်ဝေဒနာဆိုးတွေများများပေါ်တာတိတ်ဘဝက အကုသိုလ်ကံတွေယခုဘဝကပြုတ်လုံးမိတဲ့အကုသိုလ်ကံနဲ့လေဆက်ဆက်နေတယ်လို့ယူဆတယ်ယခုဖြစ်ပေါ်နေတဲ့ဆင်းရဲတွေကိုသိခံပြီးရှုံးမနေတဲ့အပရပရိယဝေဒနိယကံဝတ်ကျွေးတွေကိုတရားနဲ့စနေရလို့ ဥပသင်းတို့အာသက်နေတယ်တရားရှုံမှလည်းပါရမီမတူကြဘူးဒုက္ခပฏิပဒါဒုက္ခပฏิပဒါနှမျိုးရှိပါတယ်ဒုက္ခပฏิပဒါပုဂ္ဂိုလ်ဆိုတာဝိပဿနာရှုံမှရာတွင်အနေစနေသုံးညာတကိုများများတွေ့နေရ၍ သက်သန်စွာအထောက်ရင်မပူရသောပုဂ္ဂိုလ်ကိုခေါ်ပါသည်ဒုက္ခပฏิပဒပုဂ္ဂိုလ်ဆိုရဒုက္ခဝေဒနာကိုတွေ့ရလို့စင်ရဲ့ငုံငင်းစွာအထောက်တော်ရင်မှမပုဂူရတတ်သောပုဂ္ဂိုလ်ကိုဆိုလိုပါတယ် ဤနိဖြင့်အလွန်တရာပါရမီထက်မြတ်သည့်တိုက်ခပညာခိပဗိညာပောက်ကူများမှာတထိုင်ဒီနေလည်းမဖို့ကိုရသောတာ၏ယုံနာဖြစ်ပြက်ကိုမြင်သိနေရဲ့အနိုင်စဒုက္ခနာတလက္ခဏာတူသင်ရှားလာတယ် တန်ရောက်နေဖြစ်ပြမှဉာဏ်သက်ဝင်ပြီးဝိပဿနာဉာဏ်စဉ်သူဖြစ်ပေါ်နေတာပါပဲမြတ်စွာဘုရားကသဗ္ဗညုတဉာဏ်တော်နှင့်သိမြင်တော်မူလို့သတ္တဝါတွေသနာကျင်နာပြီကျွညွန်ပြဟောကြားနေတာဒါကြောင့်မြတ်စွာဘုရား တရားတော်သည်သတ္တဝါတွေဆင်းရဲဒုက္ခဖြစ်အောင်အာထောက်ရတာမဟုတ်ဘူးနော်ဒီဆင်းရဲဒုက္ခတွေကျော်လွန်အောင်ဉာဏ်အေးအောင်လို့အာထောက်ရတာပါပဲနနာရီခွဲပြီးစူးစိုက်ပြီးမှတ်ပေးပါ မြတ်စွာဘုရားဣတရားတော်ဟာဝန်ခံချက်ပေးပြီးဟောတဲ့သံဒိဋ္ဌိကတရားတော်ပါစာစုလောက်သူပြောလူပြောလောက်နဲ့ကျေနာရတဲ့တရားမျိုးမဟုတ်ပါဘူးတကယ်တမ်းကြည်ရင်ကိုယ်တိုင်တွေ့နိုင်တဲ့လက်တွေ့တရားတော်ပါ ဒီတော်လက်သွေးတရားတော်ဘုဇာသွေးလောက်နေတော့ဝေပန်မနေကြရသူတသိပြေခဲ့ပါလေဟုတ်မဟုတ်တကယ်သိကျင်ရင်တော့ဒီနီးယူပြီးတကယ်တမ်းအထောက်ကြစေလိုပါလေတကယ်တမ်းအထောက် ရင်တော့ယခုပြောခဲ့တဲ့အတိုင်းသမာဓိညာသူတွေရှင်းလာတာကိုကိုယ်တိုင်ပဲတွေ့ကြရပါလိမ့်မယ်အဲဒီလိုမှတ်တိုင်အကြောင်းနဲ့အကျိုးမြတ်ဆက်စပ်ပြီးဖြစ်နေတဲ့ဆိုတာကိုယ်လည်းသိနိုင်တယ် ခဏမစဲဖြစ်ပြီးပြတ်တော်လို့မမြဲဘူးဆိုတာလေကိုယ်ပိုင်ညာနဲ့သိနိုင်တယ်မပေသုံးနိုင်သူပြီးဝေဒနာကိုသီခနိုင်မှနိဗ္ဗာန်ရမယ် မခံနိုင်တဲ့အခါအာမတန်တဲ့အခါတော့မန္တယောပေါ်လေသီခံနိုင်ရင်မလျော့နေပြောင်းခြင်းတဲ့စိတ်လေးမရှိဝေဒနာလည်းမရှိဘူးဆိုရင်တော်စရာမလိုတော့ဘူးတညကြာရင်ကြာသွားမယ်အဲ့ဒီအခါမတွေးဘူးတဲ့တရားတွေးရ မယ်မမြင်ဘူးတဲ့တရားမြင်ရမယ်မသိဘူးတဲ့တရားသိရမယ်သသိထဲသိရမယ်တရားဆိုတာသူခေါ်မှလိုက်သွားလို့ရတာသူမခေါ်ရင်လိုက်သွားလို့မရဘူးမနေ့က9နာရီပေါက်အောင် တသက်တိရှုံမနိုင်ပေမဲ့ဒီနေ့ငါနာရီပေါအောင်မနိုင်ခြင်းမမနိုင်မဲ့ရှုံမသက်ဆိုင်မရှိပဲနဲ့အတင်းစွမ၍တရားရှုံမပူကိုမတိုက်တွန်းဘူးတရားမတာတဘာဝကြကြမရမယ်အတင်းလုံယူတာမျိုး မဖြစ်သေးဘူးအဲတရားကခေါ်နေပြီဆိုရင်နောက်မတိုးနဲ့မိုးချောက်တန်ကံရောက်နေပါစေအချိန်ကိုကရုမဆိုင်နဲ့မိုးလင်းသွားရင်လဲအရေးမကြည့်တော့ဘူးဆုံးတဲ့အသိလိုက်အနော ခံပေးပါသုံးနာရီခွဲပြီဒီဝေဒနာကိုကြော်သွားရင်တမပိတိဉာဏ်ဤမုတ်ကိုခံစားနိုင်ကြပါတောကုယိတသူချက်ချက်ပင်ရှုမှတ်တော် ယောဂီသည်ခန္ဓာကိုယ်၌ပေါ်လာသောအထင်ရှားဆုံးဝေဒနာကိုသမာဓိအားဖြင့်ဝေဒနာမချုပ်မခြင်းစူးစားရှုမှစေသောနိမတော်ကူရိတ်တာ၏ထူးခြားချက်ပင်ထိုကြောက်လေ ရှုံးမှနေစေတွင်ဖြစ်ပေါ်လာသောဝေဒနာများနှင့်မရှုံးမှပြည်မရှုံးမှကတဲ့ကရှိနေနေသောယောဂဝေဒနာသူများကိုပါရင်ဆိုင်ကြော်လွတ်ပြောက်ကင်းစေခြင်းပင်ဖြစ်၏ ယခုခန္ဓာကိုယ်မှာဖြစ်ပေါ်နေတာခန္တီတရားနဲ့သီခန္ဓာကြပါဘုရားရှင်ကိုယ်တော်မြတ်ကြီးကအမြဲအောင်ပွဲယူတော်မူခဲ့တဲ့တကြောင့်တို့ဘုရားရှင်ကိုယ်တော်မြတ်ဟာခန္တီတရားလက်ထာတော်မူတယ် ခန္တီတရားဖြင့်သတ္တဝါတို့အကျိုးကိုဆောင်ရွက်တော်မူခဲ့တယ်ခန္တီဟာဘုရားရှင်ရဲ့လက်သုံးဘုရားရှင်ရဲ့ဥစ္စာတိတော်ဘုရားရှင်ရဲ့လက်သုံးဘုရားရှင်ရဲ့ဥစ္စာဖြစ်တဲ့ခန္တီတရားဆိုတဲ့တရားကိုတို့တို့တွေလက်ကမ်းမထားပဲ နေသိပါမလားချမ်းသာစင်ရတွင်တေစာလေးပါပါဝင်ပါသည်တရားအတောဆိုရအနန္တမျိုးရှိပါလေခန္ဓာကိုယ်မှာအနန္တမျိုးစိတ်အနာဂတမျိုးကိုယ်မှာနာကပြောက်လွယ်တဲ့စိတ်နာက ရောက်ခဲ့၏စိတ်နှမသက်မေတ္တာဖက်စေကုယံရှိယောဂီတုတယအထောက်သောခဝေဒနာပေါ်လာ၏ကိုကနာပါစေစိတ်ကမနာရဘူးနောရုပ်နာကိုပင်ငါကောင်းဆွဲလျင်ကိုလည်းနာစိတ်လည်းနာတဲ့ ရောက်နံကွယ်လာလျင်ကိုပဲနာဆိုင်မနာတော့ဘူးသတ္တရာဘောတရားအထောက်ဆိုင်ကြလာရင်ပူရေပူတယ်လို့မှလိုက်ရင်မကင်ငါပါတပြိုင်နဲ့ထိပ်ပါတယ်လို့မှနော် ပူရံကလေးပြက်သွားပြီလို့စိတ်တဲဒီစိတ်လောင်ကလေးတစ်ခုတစ်ခုမှမကင်ငါပါတယ်လို့မှတဖြစ်ပူရံလို့တမန်မှတသိစိတ်လိုက်ရင်ရောက်နေနာမြင်လာတော့တယ်ကိုကနာပါစေစိတ်ကမနာရဘူးနော် ရောက်နံကိုပင်ငါကောင်းဆွဲလျင်ကိုလည်းနာစိတ်လည်းနာတဲ့ရောက်နံကွယ်လာလျင်ကိုပဲနာစိတ်မနာတော့ဘူးသတ္တရာဘောတရားအထောက်ဆိုင်ကြလာရင်ပူရေပူတယ်လို့မှလိုက်ရင်မကင် ငါပါတပြိုင်နဲ့ထိပ်ပါတယ်လို့မနောပူရံကလေးပြတ်သွားပြီလို့စိတ်တည်းဒီစိတ်လောင်ကလေးတစ်ခုတစ်ခုမှမကင်ငါပါတယ်လို့မှတဖြင့်ပူရံလို့တမှန်မှတသိစိတ်လိုက်ရင်ရောက်နေနာမြင်လာတော့တယ် ဒါကြောင့်တမတမဟာတံဘူမနေဘူးအဖို့မပြနိုင်ဘူးဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကြီးကသိပ်ပါချုပ်ပါလို့အမြတ်ကြီးဆုံးမတော်မူတယ်တမတ်တွင်မမကင်ငါပါကပါမကင်တွေတော့ தமதிட்டை தமதிங்கப்பா தமவாயமா தமதத்தை தமதமதிப்பா அச்சின் சவுலாய் தோத்தை மோகலிவே ยะคงตะยาชุมานีดาโพธิปักขิยะตองเสคุณปาไคติอะละโยสวะปาวินีดาบะเบ တန်ကြံတသိပတန်တရားကို ပွားများနေရင်စိတ်တွင်မကဘူးကိုရောနောက်ရောအကုန်လုံးတိမ်မွေနေတော့တာပဲတကြောင်တရားအတောင်းရင်ကိလေသာငြိမ့်တဲ့ဆိုရကကိုယ်ကနဲ့နဲ့အထောက်ရင်နဲ့နဲ့ငြိမ့်တယ် မြန်မြန်အထောက်ရင်မြန်မြန်ငြိမ့်တယ်အပြည့်အစုံအထောက်ရင်ပြည့်စုံအောင်ငြိမ့်တယ်ခိုင်ခိုင်မြဲမြဲကြည်ယုံကြည်သွားတော့တာပဲတန်ကြံဝိပဿနာရှုမှတ်တဲ့ပုဂ္ဂိုလ်ဟာနိဗ္ဗာန်သို့ဥတီနေတဲ့တကြောင်ဒီတော့မဲ့လမ်းမကြီးပေါ်မှာ လံလျောက်နေတာပဲလျောက်သွားရင်နဲ့ဝိပဿနာဉာဏ်မြန်တစေတိပြီတစေရရှိလာလိမ့်မယ်တယံအထောဆိုင်အလောဟုတ်စွာမပန်နန္နယောဂတွင်နေတာတိချသိအောင်ရှုမပန် နံယောကိုမြင်အမှန်စင်ဤတွင်အတ္တပြောက်တော်ပါရှုံမနေတံခြေတလန်းတသန်းတံကြွလာချလိုက်မကြစမ်းပါဒီသာသနာမှာအရေးကြီးဆုံးတာဟောနာကြည်ဆုံးသုံးမျိုးသီလသမာဓိပညာသုံးမျိုး ဖယတရားသံဃာသုံးမျိုးမြတ်စွာဘုရားကခြေတံသုပဒံယဟန်တို့တိသတိပတံဒီပါဝိပဿနာတရားတို့ကိုရှုမှပွားများလျက်ကောင်းမွန်မှန်ကန်စွာနေသွားကြပါကသတ္တဝါပေါင်းဟုသောလောကသည်ယဟန္တာတို့မစိတ်ဆောင်နိုင်ဟုတ်ဟောတော်မူသည် ဝိပဿနာတရားအထောက်ရန်လေလူကြီးလူငယ်မယွေကောင်းဆုံးရွယ်ရှိသူများဖြစ်ကြ၏မြတ်စွာဘုရားကချစ်သာချစ်သမီးတို့ခန္ဓာကိုယ်မှငါဘုရားသာသနာတော်မှကြည်တဲ့ငယ်တဲ့လို့ခွေထားခြင်းမရှိတရားတော်တိုင်ကြည်တဲ့ပုဂ္ဂိုလ်သာပဒါနာဆိုလိုပါလေ ၄နာရီထိုးပြီးသီခံပြီးတော့ကြိုးစားမှကြပါတောခြင်းရင်တောခြင်းတည်းမပေပံတံကိစ္စသမဏေသုမနာသမဏေတိုက်တသမဏေပါဏိတသမဏေကိုယ်နှစ်အယောယဟန္တာဖြစ်ကြ၏ ဝိသကမတုလေကုဏနေယောသောရပံဖြစ်ကြ၏သာသနာနဲ့ကြောင်းမှတစ္ဆန်လေးပါထောမြောက်ရည်တရားပေါ်မဲနောတကြိမ်တကံမတွေ့မမြင်ဘူးသေးသောတစ္ဆန်လေးပါတရားကိုတွေ့အောင်သိအောင်ကြိုးစားထောက်ကြစမ်းပါ သစ္စာလေးပါးကိုသိမ့်မှအပေဘေးဒုက္ခတို့မှလွတ်မည်ဒုက္ခသစ္စာဆိုတာသံအောက်ထေကမတ္တအမှန်တိုင်းကခန္ဓာထဲမှာရှိတဲ့ဒုက္ခသစ္စာသိအောင်ရှုပ်ပါဒုက္ခသစ္စာသိမသမုတ်တရားသစ္စာပေနိုင်က နိရောဓဆက်ရောက်နိုင်သည်မြတ်စွာဘုရားကခန္ဓာမဒုက္ခသစ္စာပေးချခိုင်းနေတာတပြေတော်ဒုက္ခသုခချမ်းသာရှာနေတာဖယားအမြင်နဲ့အလွယ်တခြားစီဖြစ်နေတာဘောဒုက္ခသစ္စာမြင်အောင်ရှု တာကြောင့်ရှင်းပညာရှိတူကချမ်းသာတခုမဲ့မောမှုကြောင့်ပုပ်ပုပ်ရွရွဖြစ်သည်များတို့ဒုက္ခပင်လေကျေထက်ကျင်သည်ရွယ်တိုင်းမမြောက်နိုင်ပါတကားဒုက္ခမြင်အောင်ကြည့်ဒုက္ခမြင်မှဒုက္ခရှင်းမယ်ယခုဘဝရဲ့ဒုက္ခဖြစ်ပြ မြေမှနောင်ဘဝမလိုခြင်းမှဒီလိုရှုပ်ရင်ရှုပ်ရင်ဒီလိုရှောင်းကျင်းချောင်းပြည့်အမှဆိုင်ဆိုင်နဲ့သမာဓိကောင်းလာရင်အထောက်လို့ရှိရင်သမာဓိသံဘောစဉ်ဖြစ်လာနိုင်ပါတယ် ပါရမီသူဆိုတယ်လေတခြားမဟုတ်ပါဘူးတိလိုဓမ္မပြီဓမ္မဆက်စပ်ပြီမနေမလွန်အောင်အလေးကြည့်ပါပဲယခုလိုတရားနာပြီရှုံမကြည့်ဆုံးခဲ့တာပါရမီသူပဲဖြစ်ပေါ်နေတာမဆိုင်မကိလေသာဆင်မြီအမတ်ကျေကကိလေသာဝင်လာမည် ရှင်းစင်ယုံနံပြည့်စုပန်မှန်တဲ့အောင်ရှုသိအောင်ရှုဖြစ်စေမှပင်ရှုမှလျင်သိမြင်ယုံနံတန်အမဆိုင်လျင်ကိလေစီမြင်နံနှင့်ယောအမကျဲလျင်ကိလေသာဝေမမြင်နံနှင့်ယောစိုက်အောင်ပွဲ ဥပဇင်သောဝေဒနာဆိုမြတ်သည့်စီခအာကြည်မသူအိအောင်ဘွယ်တခုရပါဝင်သည်ဥပဇင်သောကဝေဒနာဆိုတွေတွေ့တာပြီသိတာပြီရှိသွားတာပြီကြော်လွန်နိုင်တာပြီသောကြောင့်ရေရေတင်းတင်းကြီးအပေးနေပါတယ်မကြောက်နဲ့စိတ်မပြဲလေ သီခာလာရအကုန်နိုင်တော်မယ်သူတပတ်ကိုလည်းရှုမှတ်နိုင်အောင်သင်ပြပေးအပ်ပေးဆောက်ပေးနေတဲ့အတော်ကြောင့်စိတ်အောင်ဘွယ်လောကမှာစိတ်အကြည်ဆုံးတီတော်ကူရိတ်တမန် တနိယောဂီကုဏယနိဗ္ဗာန်လာအထောက်ကြဣရိယာပုတ်ရှိရှိလေသဝထံမြန်လာပြီခန္ဓာကိုသိခိုက်တံရာရစီမံတဆုံတခုံမှမရှိဘူးအကဲ၍တန်ရာဖြစ်ရင်လည်းဖြစ်သွားပြီယောဂဖြစ်ရင်လည်းဖြစ်သွားပြီယူရင်လည်းယူသွားပြီ သေရင်လည်းသေသွားပြီပန်းဘေးအန္တရာယ်တစုံတစ်ခုမှမရှိပန်းတရားတကူကြောက်တရားစီကြောက်ယောဂလည်းကင်းရှိ၏စိတ်လည်းချမ်းချမ်းသာသာနဲ့ရှုံမနေနိုင်ပါသည်စိတ်သည်ပဒနာကြဆုံး စိတ်တစ်ခုကိုအောင်နိုင်လျင်အကုန်လုံးအောင်နိုင်သည်သိခံနိုင်တယ်လေဒီစိတ်ကလေးပဲသိမခံနိုင်တယ်လေဒီစိတ်ကလေးပဲအပေကြဖို့လေဒီစိတ်မဖို့ရောက်ဖို့လေဒီစိတ်စိတ်တစ်ခုကိုအောင်နိုင် အောင်ပွဲနိုင်သည်လဲတင်းကျဲဆုံးသောအောင်ပွဲဖြစ်လေတော့၏ကိုစိတ်ကိုကိုဆုံးမနိုင်ရင်လူချမ်းသာလဲရနိုင်တယ်နတ်ချမ်းသာလဲရနိုင်တယ်မက်ဖို့ချမ်းသာလဲရနိုင်တယ် စိတ်ထတလျင်မြိုင်စိတ်တကုံနိုင်တရပိုင်စိတ်တကုံနိုင်တကုလုံးပိုင်စိတ်တကုံထိုင်ကိလေသာအလုံးငြိမ်းဆိုတဲ့စကားဟာရည်ကြည်ပါတယ်နော်တို့ကြောင့်ဗုဒ္ဓမြတ်စွာကစစ်ပွဲတရားအောင်နိုင်ခြင်းထဲမိမိအိစိတ်ကိုအောင်နိုင်ခြင်းသည်ပို၍ ကြည်ကျဲမြင်းမြတ်လှပေ၏စိတ်ပြိုလျင်ကိုနှုတ်သည်စိတ်ထောင်လျင်ကိုကြည်သည်ကိုယ်ပဲလိုပန်းပန်းဆိုင်မနှွန်းစေနှင့်နော်သာသည်ပညာရှိတို့ဤစကားများသည်ခန္ဓာကိုယ်ပေါ်၌ဆိုင်လွန်မိုးနိုင်ကြောင်းကိုလက်တွေ့ကြကြ ဩပြထာသောစကားများဖြစ်ပေ၏စိတ်သည်လောကတွင်အာကြည်ဆုံးစိတ်သည်လောကလုံးစုံကိုလွန်မိုးနိုင်ပြီလောကလုံးစုံသည်စိတ်အနောက်သို့လိုက်ပါနေကြမည်မဟုတ်ပါလောဒါကြောင့်ဒီစိတ်ကိုနိုင်အောင်ဝိပဿနာနဲ့စေကြောမှနိုင်မယ် စိတ်တကုံနာယေမဖို့နိဗ္ဗာန်ရဖို့ဟာမခဲလှပါကြောင်းတရားသဘောယံသွန်ပေါ်လာသောနာခြင်းကြိုက်ခဲမုတ်တိခန္ဓာကိုယ်ဤဒုက္ခတစ္ဆသဘောကိုဖော်ညွှန်ခြင်းဖြစ်၏ သီခံပေပဒုက္ခမြေမှဒုက္ခရှင်းမေတရားရှုမှတ်တာသီခံပြီရှုမှတ်ကြံခဏခဏမလှဲ့နဲ့မလှဲ့ရင်သမာတိခဏခဏလဲရင်သမာဓိမဖြစ်ဘူးသမာဓိဖြစ်ရင်ရောက်နံတို့ရဲ့ တမတိမဖြစ်ရင် ရောက်နံတို့ရဲ့အမှန်တဘောကိုမမြင်နိုင်ဘူးမောက်လေပွေမိခင်သလိုဟိုဘက်ဒီဘက်ခဏခဏမလှဲ့ကြပါနဲ့နော်ယောဂီတို့ဒီဝေဒနာကိုခန္တီတရားသိခံကြောလွန်ဇောရှိရှိနဲ့စူးစူးဆိုင်ဆိုင်သာရှုမှပေးရင် အနှင်းနှင့်အမြန်ဝေဒနာကိုအောင်နိုင်ပတ္တမအောင်ဘွယ်ရပြီလေကိုတေကတနေယယမနာနေတာငါနာနေတာမဟုတ်ဘူးလို့မနာနေတာရှုမှသိတဲ့ဆိုင်နဲ့တထကြဖို့သာကြိုးစားမှ ဝေဒနာနဲ့ငါအိုစကွေးသွားရင်ငါမပါပဲအသာလေးရှုံမနေရုံပဲဝေဒနာကိုစူဆိုင်မှနိုင်လာတဲ့အခါပိဋိပါသတိဒုက္ခတို့ဖြစ်ပေါ်လာပြီးသမာဓိလည်းဖြစ်ပေါ်လာတော့တယ်လေမကြခင်အငြိမ်ချမ်းသာတဲ့ခံစားမှုတွေ ပေါ်လွင်ထင်ရှားလာတော့တယ်လေဥပဇင်တို့လည်းရှေကဝေဒနာမျိုးမျိုးတွေ့တာပြီးမြန်လာပါပြီတိညီခံကဣရိယာပုတ်ရှိရှိဖြစ်သွားပြတာသည်အတော်လဲတပြေတော်ဒုက္ခအနောက်ပူလိုက်ပါရဝမလေးကြတော့ချီ စိတ်ဒီပဒနာကြဆုံးစိတ်တစ်ခုကိုအောင်နိုင်လျင်အကုန်လုံးအောင်နိုင်၏သို့ပြင်တရားအထောက်လို့စေတဲ့မတမရှိဟုသာဓုသာဓုသာ